ခုဆက်လက်ပြီးဩဂုတ်လ29ရက်2021ခုနှစ်ရက်စွဲဖြင့်မိုးမခမီဒီယာကတင်ဆက်ထားတဲ့စောင်းမရှင်အောင်တင်ရဲ့စစ်သားမရှိတဲ့ပိုချုပ်စစ်သားမပါတဲ့စစ်တပ်ဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးခြင်းပါတယ်ကျွန်တော်ဟိန်းကိုဆိုပါဆောင်းပါးမှာဖော်ပြထားတာကတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအခြေချနေတဲ့စစ်အာဏာရှင်စနစ်ကြီးကိုတော်လှန်ဆန့်ကျင်ကြတဲ့အခါအတိုင်းမှာပြည်သူဘက်ကရက်တည်မဲ့စစ်ဗိုလ်ချုပ်တွေ စစ်တပ်ထဲကနေပေါ်ပေါက်လာမလားဆိုပြီးကျွန်တော်တို့မျှော်လင့်တက်ခဲ့ကြပါတယ်။များမြင်မှာလည်းဒီစစ်တပ်ကြီးဟာအထက်အောင်မိန်ပေးစနစ်တသွေးတသံတမိတ်စနစ်နဲ့ဖွဲ့စည်းထားပြီးစစ်ဘိုလ်စစ်သားတွေကိုပြည်သူလူထုပေါ်အနိုင်ကျင့်ခွင့်တွေလက်နက်ကင်ရန်ကားခွင့်တွေနဲ့စီယုံထားတာခိမိလက်နက်တွေအပြည့်စုံတပ်ဆင်ထားတာမို့လူထုအုံကြမှုတွေလက်နက်ကင်တော်လှန်ရေးတွေဘလောက်ပဲပြင်းထန်အားကောင်းပါစေဒီစစ်တပ်ကိုအနိုင်ရမှာမဟုတ်ပဲ။ စစ်တပ်ထဲကနေပြည်သူတွေအတွက်ရက်တီမဲ့ဗိုလ်ချုပ်တွေပေါ်ပေါက်လာမှသာစစ်တပ်ပြိုကွဲပြီးတော်လှန်ရေးအနိုင်ရလိမ့်မယ်လို့ယုံကြည်ခဲ့ကြပူပါတယ်နိုင်ငံတကာရေးခင်းတွေမှာလည်းပြည်သူလူထုရဲ့ငြိမ်းချမ်းသာဆန္ဒပြမှုတွေကိုထောက်ခံတဲ့ပြည်သူဘက်ကရက်တဲ့စစ်ကောင်းဆောင်တွေပေါ်ပေါက်လာခဲ့လို့တော်လှန်ရေးအောင်မြင်ခဲ့ကြတဲ့နမူနာတွေလည်းရှိခဲ့ပါတယ်။ အဲ့ဒီလိုနဲ့ဆေးအာနာရှင်စနစ်စန့်ကျင်ရေးလှုပ်ရှားမှုတမိုင်းတစ်လျှောက်မှာပြည်သူဘက်ကဗိုလ်ချုပ်ကြီးတွေကိုကျွန်တော်တို့မျှော်လင့်ခဲ့ကြပေမဲ့တဦးတယောက်မှပေါ်ပေါက်လာခဲ့ခြင်းမရှိပါဘူးပြည်သူဘက်ကရက်တည်တဲ့ဗိုလ်ချုပ်ဟောင်းတချို့တော့ပေါ်ပေါက်လာခဲ့ဘူးပါတယ်ဒါပေမဲ့ဗိုလ်ချုပ်ဟောင်းဆိုတဲ့အတိုင်းစစ်တပ်ကအနားယူပြီးစစ်တပ်နဲ့ကင်းကွာနေပြီဖြစ်တာမို့သူတို့ရဲ့အခန်းကဏ္ဍဟာစစ်တပ်ပြိုကွဲရေးအတွက်အားကိုးစရာမရှိခဲ့ပါဒါကြောင့်မို့ ဒီကနေ့မြန်မာပြည်သူတရလုံးတခဲနဲ့ပါဝင်ဆင်နွှဲနေကြတဲ့ຫນွေဦးတော်လန်ရေးကြီးမှာတော့ကျွန်တော်တို့တွေပြည်သူဘက်ကဗိုလ်ချုပ်ကြီးတွေကိုမမျှော်လင့်တော့ပါဘူးကျွန်တော်တို့မျှော်လင့်ကြစီယုံလှုပ်ရှားကြရမှာကမင်းအောင်လိုင်ခေါင်းဆောင်တဲ့ဖက်စစ်စစ်ဗိုလ်တွေကိုစစ်သားမရှိတဲ့စစ်ဗိုလ်ချုပ်များဖြစ်လာဖို့ပဲဖြစ်ပါတယ်မင်းအောင်လိုင်ရဲ့ဖက်စစ်စစ်တပ်ကြီးကိုစစ်သားမပါတဲ့စစ်တပ်အဖြစ်ပြောင်းလဲနိုင်ဖို့ဖြစ်ပါတယ်ဖက်စစ်ခေါင်းဆောင်မင်းအောင်လိုင်ရဲ့လက်အောက်ခံစစ်တပ်ကြီးမှာအင်အား၄သိန်းလောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ ဒါပေမဲ့ဒီကိန်းကနန်းတွေဟာအမှန်မဖြစ်နိုင်ပါဘူးတရင်ပေါင်းများစွာမှာတပ်မပေါင်းများစွာနဲ့ဖွဲ့စည်းထားပေမဲ့တပ်ဖွဲ့တိုင်းမှာ ရှိတဲ့စစ်သားအင်အားကသတ်မှတ်ထားတဲ့ဖွဲ့စည်းပုံတက်အများကြီးလျော့နေပါတယ်ဗိုလ်ချုပ်နေဝင်ဦးဆောင်တဲ့ခေတ်တုန်းကမြန်မာစစ်တပ်ရဲ့တရင်တရင်မှာအင်အား900ကျော်တပ်မတစ်ခုမှာအင်အား9000ကျော်ရှိခဲ့ပေမဲ့မင်းအောင်လှိုင်ရဲ့တရင်တရင်မှာစစ်သားအင်အား200နဲ့300ကြား တပ်မတစ်ခုမှာအင်အား3000ခန့်သာရှိပါတယ်။ဒီအထဲမှာမှတိုက်ခိုက်နိုင်စွမ်းရှိသူကတဝက်လောက်ပဲရှိပါလိမ့်မယ်။တရင်တပ်မတွေမှာအရေးအတွက်များစွာတိုးချဲ့ဖွဲ့စည်းထားတာနဲ့အမျှတက်တွေကိုအုပ်ချုပ်ရမယ့်အရာရှိအဆင့်တွေကတော့လိုရာထက်ပိုပြီးများပြားလာပါတယ်။တက်ဖွဲ့တိုင်းမှာအရာရှိရေအတွက်ကရှိတဲ့နာထက်ပိုများနေပေမဲ့တက်သားရေအတွက်ကရှိတဲ့နာထက်အလွန်နည်းနေပါတယ်။ ဒီတပ်သားတွေသာမရှိတော့ရင်ဒီတပ်ဖွဲ့တွေတိုက်ခိုက်နိုင်စွမ်းမရှိတော့ပါဒါကြောင့်ဖက်စစ်တပ်ကြီးရဲ့ဗိုလ်ချုပ်တွေကိုတပ်သားမရှိတဲ့တပ်မှုတွေဖြစ်အောင်လုပ်နိုင်ရင်မင်းအောင်လှိုင်ရဲ့ဖက်စစ်တပ်ကြီးအရေးနှိမ့်ပြိုကွဲရမှာပါကျွန်တော်တို့အတွက်ပြည်သူဘက်ကဗိုလ်ချုပ်တွေမလိုပါဗိုလ်ချုပ်တွေအားလုံးကို ကျွန်တော်တို့က ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးကိုပို့ရမှာပါကျွန်တော်တို့လိုတာကဗိုလ်ချုပ်တွေကိုစွန့်ခွာမဲ့စစ်သားတွေပါ လက်ရှိအခြေအနေမှာပဲမင်းအောင်လှိုင်ရဲ့ဖက်စစ်တပ်ကိုစွန့်ခွာခဲ့ကြတဲ့စစ်ဗိုလ်စစ်သားတွေထောင်ကနန်းရှိနေပါပြီ။တချို့ကဒေသလိုက် PDF တွေနဲ့လက်တွဲပြီးတိုက်ပွဲဝင်နေကြပါပြီ။ချို့တွေလည်းတပ်ဆိုင်ရာတပ်တွေကနေထွက်ပြေးပြီး လုံခြုံရမှာခိုးလုံနေကြပါပြီ။မျိုးသားညီညွတ်ရေးဆိုရရဲ့ကမ်းလှမ်းချက်နဲ့ကာကွယ်ပေးမှုကိုလက်ခံလိုကြတဲ့စစ်ဗိုလ်စစ်သားတွေလည်းအများကြီးရှိတယ်လို့ကြားသိရပါတယ်။ ဒေတာလိုက် PDF များရဲ့စုငွေကမ်းလှမ်းချက်ဟာလည်းသူတို့အတွက်စိတ်ဝင်စားစရာပါကရင်ပြည်နယ်အတိုင်းအငံကောင်စီကနေ CDM လောက်လာတဲ့ရဲတပ်ဖွဲ့ဝင်300ကျော်နဲ့ပြည်နယ်ရဲတပ်ဖွဲ့ဖွဲ့စည်းတာဝန်ပေးထားတာလဲအင်တန်မျောမြင်ကြီးမာတဲ့ဆောင်ရွက်မှုပါဒီကမ်းလှမ်းချက်တွေကာကွယ်ပေးရန်အစီအစဉ်တွေကိုမြန်မာစစ်သားတွေပို့ပြီးတည်အောင်လုပ်နိုင်မယ်ဆိုရင်မင်းအွန်လိုင်းရဲ့ဖက်စစ်တက်ကြီးကိုစွန့်ခွာမဲ့စစ်သားတွေပို့ပြီးများပြားလာနိုင်ပါတယ်။ တကယ်တော့လဲမင်းအွန်လိုင်းပါဝင်ဖက်စစ်ဗိုလ်ချုပ်တွေရဲ့မကောင်းမှုတွေကိုသူတို့ရဲ့စစ်သားတွေကအတိဆုံးပါဒီဖက်စစ်တက်ကြီးမှာထိတ်ဆုံးဆင်းကနေအောက်ဆုံးဆင်းထိအဆင့်ဆင့်ဖိနှိပ်စော်ကားအုပ်ချုပ်ကြတာမို့အောက်ဆုံးအလွှာကအရာရှိအဆင့်မဟုတ်တဲ့စစ်သားတွေဟာဗိုလ်ချုပ်တွေရဲ့အနိုင်ကျင့်မှုတွေကိုအခံရဆုံးဖြစ်ပါတယ်။နိုင်ကျင့်စော်ကားတဲ့ဆိုရမှာလဲရှေ့တန်းစစ်မြင့်ပြင်မှာလက်နက်ရိတ်ခါမပြေးမစုံနဲ့ခွေးသေးဝက်သေးတေရအောင်စစ်တိုက်ခိုင်းတာကအစယာရုတဆင့်မြင့်ုံနဲ့ယာရုတဆင့်နှိမ့်သူကို တန်းစီပါရိုက်ကန်ကြောက်နှိပ်စက်တာအစုံနီးမျိုးစုံနဲ့စော်ကားနေကြတာပါရရှိစင်မာတော်ပုံမှုစင်းလောက်ထိကရေးမပါအရာမရောက်ပါတောင်းကနက်လောက်များပြနေတဲ့ပုံမှုတွေပုံကြီးတွေထဲမှာပုံကျုပ်တွေရဲ့လက်သုံးတော်ဖြစ်သူတွေကလွဲရင်ကြံတဲ့အရာရှိတွေလည်းသူတို့အထက်ကပုံကျုပ်တွေရဲ့အနိုင်ကျင့်တာကိုခံနေကြရတာပါဒီလိုနဲ့အထက်အောက်အဆင့်ဆင့်အနိုင်ကျင့်နေတဲ့ဖက်စစ်တက်ကြီးရဲ့အောက်ဆုံးအလွှာကစစ်သားတွေကလက်နက်မဲ့ပြည်သူတွေပေါ်အနိုင်ကျင့်နေကြတာပါ။ ဒီစစ်သားတွေကသူတို့ကိုအနိုင်ကျင့်နေတဲ့ဒီစစ်တပ်ကြီးကနေမစွန့်ခွာရဲကြတာက သူတို့မိသားစု နေစရာနေရာလေးတစ်ခုပျောက်ဆုံးသွားမှာကိုစိတ်ပူပန်တာရဲ့ပြည်သူလူထုကဂလစားချေမှာကိုကြောက်ရွံ့တာရဲ့အကြောင်းပဲဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေကသူတို့တွေဒီဖက်စစ်တပ်ကြီးကိုစွန့်ခွာရဲအောင်လမ်းပြပေးဖို့လိုပါလိမ့်မယ်အခုကိုပဲဖက်စစ်တပ်ကြီးတွေကနေထွက်ပြေးနေကြတဲ့စစ်သားတွေများလှပါပြီ။ ဖက်စစ်ဗိုလ်ချုပ်တွေကလည်းစစ်သားတွေထွက်မပြေးအောင်နှီးမျိုးစုံနဲ့ဟန်တားနေရပါတယ်စစ်သားတွေကိုရှေ့တန်းပို့ပြီးနောက်တန်းမှာစစ်သားမိသားစုတွေကိုထိန်းချုပ်ထားတာမျိုးတပ်ဖွဲ့တိုင်းမှာရှိနေပါတယ်စစ်သားတွေကိုပြည်သူလူထုကိုလက်နက်ကင်အနိုင်ကျင့်ခွင့်ပြည်သူလူထုရဲ့ပိုင်ဆိုင်မှုတွေကိုတရားဝင်ခိုးဆိုးလူရက်ခွင့်တွေပေးပြီးသူတို့ကျူးလွန်ထားတဲ့ရာဇဝတ်မှုတွေကိုအကာအကွယ်ပေးတဲ့ပုံစံနဲ့စီယုံပါတယ်တော်လိုင်းအင်အားစုတွေပေါ့နိုင်ရရင်စုလက်တွေချီးမြှင့်မယ် ယာရုတိုးမယ်ဆိုတဲ့မလုံးတွေနဲ့လည်းဖျားယောင်းထားပါတယ်။ဒါပေမဲ့ပြည်သူလူထုရဲ့ခါခါတီးတီးမုံတီးဂျွန်ရှာမှုကိုခံနေရတာတွေမင်းအောင်လှိုင်ရဲ့စစ်အုပ်စုပေါ်ပြည်သူလူထုရဲ့နီလန်းပေါင်းစုံနဲ့ဆန့်ကျင်တော်လှန်မှုကအာဏာသိမ်းပြီး6လကျော်ခဲ့တာတောင်မှနည်းနည်းလေးမှအရှိန်လျှော့မသွားတာတွေတိုက်ပွဲထွက်လိုက်တိုင်း တူမီတနက်တွေလက်လုတ်တနက်တွေသာရှိတဲ့ PDF တော်လိုင်းရေးသမားတွေကိုအနိုင်မတိုက်နိုင်တဲ့အပြင် ကိုယ့်ဘက်ကအလုံးရှင်းနဲ့တေဆုံးနေတာတွေကစစ်သားများအတွက်နေစဉ်ရင်ဆိုင်နေရတဲ့အမှန်တရားတွေပါစစ်သားတွေမှာလည်းနားတွေမျက်စိတွေရှိပါတယ်ဆွေတွေမျိုးတွေရှိပါတယ်အပေါင်းအသင်းတွေ ရှိပါတယ်သူတို့တွေကဒီစစ်တပ်ကြီးကိုစွန့်ခွာဖို့အချိန်မနှောင်းသေးဘူးဆိုတာကိုသူတို့သိအောင်သူတို့ကြားအောင် ကျွန်တော်တို့အားစိုက်လှုံ့ဆော်ရပါမယ်။ NUG ရဲ့ကန့်လန့်ချက် NUG ရေဒီယိုကနေအတန်လွင့်နေတဲ့ဖိတ်ခေါ်မှုတွေစစ်တက်ကြီးကိုအရင်ဆုံးစွန့်ခွာသွားခဲ့တဲ့သူတို့ရဲဘော်ဟောင်းများရဲ့တောင်းဆိုသံတွေကိုသူတို့ပို့ပြီးကြားအောင်သိအောင်မြင်အောင်နားလည်အောင်လှုံ့ဆော်နိုင်မယ်သူတို့ထွက်ခွာတဲ့နေရာတွေကိုလမ်းပြနိုင်မယ်ဆိုရင်ဖြင့်တိတ်မကြခင်မှာပဲမင်းအောင်လှိုင်ရဲ့ဖက်စစ်တပ်မတော်ကြီးဟာစစ်သားမပါတဲ့စစ်တပ်ကြီးဖြစ်ပြောင်းလဲပြုတ်ကွဲသွားပါလိမ့်မယ်လို့ရေးသားတင်ဆက်ထားပါတယ်ခင်ဗျာ။